1350ပြည်နှစ်တော်တလင်းလာကွယ်နေ့1988ခုနှစ်အောက်တိုဘာလ10ရက်နေ့ညနေ2နာရီနဲ့44မိနစ်အချိန်မှာတရားဝဲစာမတရားဟောရမလဲဒီနေ့တော့ မနေ့ကယောဂီဟောခဲ့တဲ့တရားအဆက်ပဲဒီနေ့တော့ဟောမှာဝိတုဒ္ဓိခုနှစ်ပါးအ ਨੇ ကကင်္ခာဝိတရဏဝိတုဒ္ဓိရှည်ရှည်ဘဝတွေကတည်ငဲနေတဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တရှိခဲ့လေသလားမရှိခဲ့ဘူးလား အခုဘဝမှာတော့မပြမစည်းပဲတည်ငြဲတဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တရှိသလားမရှိဘူးလားနောက်နောက်ဘဝတွေမှာကောမပြတ်မစီးပဲတည်မြဲနေတဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တရှိမှာလားမရှိဘူးလားလို့ဆိုတဲ့ယုံမှားတဏှာကိုလွန်မြောက် ချင်းဆိုတဲ့စင်ကြယ်မှုဝိတ္တုခင်ခာဝိတရဏဝိတ္တုအဲ့ဒီယုံမှတန်တရားကိုလွန်မြောက်စေ နိုင်ပယ်ဖြောက်စေနိုင်တာကတော့ကိုယ်တွေ့သည့်ရှိမှပဲလွန်မြောက်စေပယ်ဖြောက်စေလွန်မြောက်စေနိုင်ပျောက်စေနိုင်တယ်ကိုယ်တွေ့သည့်မရှိဘူးဆိုရင်မပျောက်စေနိုင်ဘူး ကိုတွေးသည်ဆိုတာဘာဝနာသည်ပွားသည်ဘာဝနာသည်ပွားသည်ဆိုတာရုပ်ဖြစ်သည်မြတ်နာမ်ဖြစ်သည်မြတ်ကိုတတိနဲ့စောင့်ပြီးရှုကြည့်ရာကနေတဖြည်းဖြည်းသမာဓိအားကောင်းလာလို့ထိုးတွင်သိလာတဲ့အသည့်အဲ့ဒီအသည့်ဟာကိုယ်တွေးသည့်ဘာဝနာသည့်ပဲဒီအသည့် ရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းရှိပြီဆိုလို့ရှိရင်ခန္ဓာယုတ်မှားတွေပျောက်သွားတော့တာပဲဒီအသည့်ရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းမရှိသေးဘူးဆိုလို့ရှိရင်ယုတ်မှားတွေမပျောက်သေးဘူးယုတ်မှားကိုမလွတ်နိုင်သေးဘူးဒါဒီအသည့်ရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းရှိအောင်ကယုတ်ဖြစ်စေဖြစ်ခိုက်မှာ တတိနဲ့စူးစူးဆိုင်ဆိုင်ရှောင်ရှုစိတ်နံတရားဖြစ်စေဖြစ်ခိုင်မှာတတိနဲ့စူးစူးဆိုင်ဆိုင်ရှောင်ဆောင်ရှုအဲဒါလိုရှုတဲ့အခါမှာရုပ်ရဲ့ခမကြံတဲ့နုညံတဘာဝယိုစီဖွဲ့စီသိတိပူတွဲလုံခဲကြည်လေတဘာဝ ယုတ်ခန္ဓာကိုယ်မှာပေါင်းစပ်ပါဝင်နေတဲ့ယုတ်သဘောတွေပူနွေးအေးတဘာဝထောက်ကန်တောင့်တင်းလှုပ်ရှားရွေရှားတဘာဝအဲ့ဒီတဘာဝတွေကိုတည်တည်ချာချာပိပိသသာပြပြသာသာသိမြင်လာတယ်တမာရီအားကောင်းလာတဲ့အခါ စိတ်တည်ငြိမ်မှုတမာရီအာမကောင်းသေးရင်တော့မသိသေးဘူးစိတ်တည်ငြိမ်မှုတမာရီအာကောင်းမှပဲသိတယ်အဲ့ဒါလို့သိလာတယ်ထို့အတူပဲစိတ်နံတရားရှုရင်လည်းပဲစဉ်းစားရင်စဉ်းစားတယ်စဉ်းစားတယ်လို့ရှုတွေးရင်တွေးတယ်လို့ရှုစိတ်ကူးရင်စိတ်ကူးတယ်လို့ရှုဖြစ်နေတဲ့စိတ်ကို ဖြစ်နေရှိနေတဲ့အတိုင်းတတိနဲ့စောင့်ပြီးတော့ရှုရတယ် အဲဒါလို့စောင့်ရှုတဲ့အခါကျတော့ပြန်လွင်စိတ်ရှိနေစုလို့ရှိရင်အော်ပြန်လွင်နေတဲ့သဘောမျှပဲလို့သိလာတယ်ပြန်လွင်တဲ့ပုဂ္ဂိုလ်တ attva ဆိုတာမရှိ ပြန်လွင်တဲ့စိတ်မျှတာပဲလို့သိလာတယ်အဲ့ဒီပြန်လွင်တဲ့စိတ်လည်းပဲဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာပဲဆိုတာသိတယ်ထို့တူပဲ စဉ်းစားရင်လည်းစဉ်းစားတယ်စဉ်းစားတယ်တွေးရင်လည်းတွေးတယ်တွေးတယ်ရှုတော့ပထမတော့စူးစိုက်တည်ငြိမ်မှုတမာရီအာမကောင်းငင်နေရတော့ငါစဉ်းစားနေတာပဲလို့စဉ်းစားနေတဲ့ပုဂ္ဂိုလ်သတ္တဝါရှိတဲ့အနေနဲ့ထင်မြင်တယ်ငါတွေးနေတာပဲလို့ငါဘသူအကြောင်းတွေးနေတာပဲငါငါဘယ်ကိစ္စတွေးနေတာပဲလို့အဲဒါလို့တွေးစိတ်ကို စိတ်တဘာဝအနေနဲ့မမြင်မဲနဲ့တွေးတဲ့ပုဂ္ဂိုလ်တ attva အနေနဲ့မြင်နေတယ်တွေးခြင်းကိုပြုလုပ်တဲ့ပုဂ္ဂိုလ်တ attva အနေနဲ့မြင်နေတယ်ကာရကအတ္တပေါ့ပြုလုပ်သူငါပုဂ္ဂိုလ်တ attva ရှိတယ်လို့အသိမှားတာကာရကအတ္တဒိဋ္ဌိထို့တူပဲ သွားတယ်ဆိုလို့ရှိရင်ခြေတော်ကြွလိုက်တယ်လှမ်းလိုက်တယ်ချလိုက်တယ်နောက်တစ်ဖက်ကလည်းကြွတယ်လှမ်းတယ်ချတယ်နောက်တစ်ဖက်ကလည်းကြွတယ်လှမ်းတယ်ချတယ်ဒီလိုနဲ့ခန္ဓာကိုယ်ကြီးလိုရာပဲတစ်ဖြည်းဖြည်းရွေ့ရွေ့သွားတာဒါသွားတယ်လို့ခေါ်တယ်စိတ်တည်ငြိမ်မှုသမာဓိမကောင်းသေးခင်တော့အာမကောင်းသေးခင်တော့ငါသွားနေတယ်ငါကြွတယ်ငါလှမ်းတယ်ငါချတယ် အဲဒါလိုပုဂ္ဂိုလ်တ attva အနေနဲ့ကြွားမှုလှမ်းမှုချမှုဆိုတဲ့ရွေးမှုသဘောကိုကြွားမှုလှမ်းမှုချမှုဆိုတဲ့ရွေးသဘောအနေနဲ့မမြင်မဲနဲ့ဒီကြွားလှမ်းချကိုပြုလုပ်တဲ့ပုဂ္ဂိုလ်တ attva ရှိနေတယ်ပုဂ္ဂိုလ်တ attva ကပြုလုပ်လို့လို့သာကြွလိုက်တာပဲဒီပုဂ္ဂိုလ်ကပြုလုပ်လို့သာလှမ်းလိုက်တာပဲဒီငါကပြုလုပ်လို့သာချလိုက်တာပဲ ဒါနဲ့ခြေတလန်းဖြစ်သွားရောအဲဒါလို့ပုဂ္ဂိုလ်တ attva အနေနဲ့ရွေးမှုသဘောကိုသိမြင်တဲ့အသိမှားတဲ့ပုဂ္ဂိုလ်တ attva အနေနဲ့အသိမှားတဲ့ကြွားမှုလှမ်းမှုချမှုဆိုတဲ့ရွေးမှုသဘောတွေကိုပြုလုပ်ပေးတဲ့သို့မဟုတ်ခြေတလန်းကို ပြုလုပ်တဲ့ငါဆိုတဲ့အကောင်ရှိတယ်လို့ယူဆတယ်ကာရကအတ္တ ပြုလုပ်တတ်သူအတ္တပြုလုပ်တတ်သူပုဂ္ဂိုလ်ပြုလုပ်တတ်သူငါရှိတယ်ဘာကိုပြုလုပ်တတ်တာလဲခြေတော့ကြွားခြင်းကိုပြုလုပ်တတ်တယ်လှမ်းခြင်းကိုပြုလုပ်တတ်တယ်ခြားခြင်းကိုပြုလုပ်တတ်တယ်ငါငါကပဲကြွားတယ်လှမ်းတယ်ခြားတယ်ရှိတယ်လို့အသိမှားတယ်ကာရကအတ္တဒိဋ္ဌိထို့တူပဲ နာရကျင်နာတွေဖြစ်ပေါ်လာတော့နာရဲနာရဲကျင်နေကျင်နေကြိုက်တယ်ကြိုက်တယ်ခဲတယ်ခဲတယ်နဲ့ရှုတိရတာသမာရိအာမကောင်းသေးခင်တော့မလေးငါဒုနာလိုက်တာဟဲ့ငါပေါင်တောင်းလိုက်တာဟဲ့ငါခါကြိုက်လိုက်တာဟဲ့ခါကြိုက်သူခါကြိုက်မှုကိုခံစားသူငါပေါင်တောင်းမှုကိုခံစားသူငါဒူးညောင်းမှုကိုခံစားသူငါရှိတယ်ငါကဒူးညောင်းတယ်ငါကပေါင်ကြိုက်တယ် ငါကခါကြိုက်တယ်လို့နာကျင်ကြိုက်ခဲဆိုတဲ့မခံတာတဲ့ဆင်းရဲခံစားမှုကိုခံစားသူပုဂ္ဂိုလ်ငါရှိတယ်လို့ယူဆတယ်ဝေတကအတ္တဒိဋ္ဌိခံစားသူပုဂ္ဂိုလ်သတ္တဝါငါရှိတယ်လို့ယူဆတယ်ဝေတကအတ္တဒိဋ္ဌိဒီတော့ဘာမဆို လှောက်ရှားပြုမှုမှုမှန်သမျှကိုပြုလုပ်သူပုဂ္ဂိုလ်ဟာငါပဲဒီလိုယူဆလာတဲ့အဲ့ဒီငါဟာအခုရှိတယ်အရင်ဘဝကလည်းရှိခဲ့တယ်နောက်ဘဝကြတော့လဲဒီငါပဲရှိအောင်မှာပဲထို့တူပဲနာမှုကျင်မှုအစာရတဲ့ဆင်းရဲဒုက္ခကိုခံစားတတ်သူငါ နေကောင်းထိုင်သာရှိမှုတတ်တာမှုအစာရည်တွေကိုခံစားတတ်သူငါအခုရှိတယ်ဒါကြောင့်ရှိကလည်းရှိခဲ့တယ်နောက်ဘဝမှာလည်းဒီငါပဲဒီဆင်းရဲခံစားမှုချမ်းသာခံစားမှုကိုခံစားတဲ့ဝေဒကအတ္တအနေနဲ့ရှိနေဥပ္ပါပဲလို့အသိအမြင်မှားတယ်ဝေဒကအတ္တဒိဋ္ဌိ အဲ့တော့ရှင်းကလည်းဒီငါဟာမပြတ်မစည်းပဲဒီမြဲနေပြီးရှိခဲ့တယ်ရှင်းဘဝပြီးတော့ဒီဘဝသူကူးလာပြန်တယ်ကူးလာပြီးတော့ဒီဘဝမှာလည်းပဲမပြတ်မစည်းပဲနဲ့ပြုလုပ်เสียရှိပွဲရှိတာကိုသမျှကို ပြုလုပ်တယ်ခံစားเสียရှိသမျှကိုခံစားတယ်ဒီဘဝကပြီးပြန်တော့လဲနောက်တစ်ဘဝမှာပဲသူပဲတတ္တဝါပုဂ္ဂိုလ်အနေနဲ့ဖြစ်ပြီးတော့ ပြုလုပ်ဖွယ်ရှိသမျှကိုပြုလုပ်အောင်မယ်ခံစားဖွယ်ရှိသမျှကိုခံစားအောင်မယ်အတိတ်အနာဂတ်ပစ္စုပန်အဒွန့်ကာလ၃ပါးလုံးမှာပြုလုပ်တတ်သူငါပုဂ္ဂိုလ်တ attva ကာရကအတ္တရှိတယ်လို့ယူဆတယ်ခံစားတတ်သူငါပုဂ္ဂိုလ်တ attva ဝေဒကအတ္တရှိတယ်လို့ယူဆတယ် အတိမာအမြင်မှာပဲတည်မြဲနေတဲ့အရာလောကမှာပါရမီမရှိဖြစ်ပြီးပြည့်နေတဲ့ယုတ်နဲ့နာအစင်မျှပဲရှိတယ်ဆိုတာမသိလို့အဲ့တော့အဲ့ဒီလိုအဲ့ဒါကိုသိအောင်ရှုတယ်ကြွခြင်းနဲ့ကြွတယ်လှမ်းနေချတယ်ကြွခြင်းနဲ့ကြွတယ်လှမ်းခြင်းနဲ့လှမ်းနေချခြင်းနဲ့ချတယ်ကြွခြင်းစိတ်ဖြစ်ပေါ်လာတော့ကြွခြင်းစိတ်ကိုကြွခြင်းနဲ့လို့ရှုသိလိုက်တယ် တပြေးပြေးခြေထောက်အထက်ကြွားလိုက်တော့ကြွားတယ်လို့ရှုသိလိုက်တယ်လှမ်းညင်စိတ်ဖြစ်ပေါ်တော့လှမ်းညင်စိတ်ကိုလှမ်းညင်တယ်လို့ရှုသိလိုက်တယ်တဖြည်းဖြည်းရှေ့ရွေ့သွားတော့လှမ်းတယ်လို့ရှုသိလိုက်တယ်ခြားကျင်စိတ်ဖြစ်ပေါ်တော့ခြားကျင်တယ်လို့ခြားကျင်စိတ်ကိုရှုသိလိုက်တယ်တရွေ့ရွေ့အောက်ဘက်ကျသွားတော့ခြားတယ်လို့ရှုသိလိုက်တယ်ထို့အတူပဲကိုယ်ကျင်စိတ်ဖြစ်ပေါ်လာတော့ကိုယ်ကျင်တယ်လို့ရှုသိလိုက်တယ် တရွေ့ရွေ့တရွေ့ရွေ့ကွေးတဲ့ခါကျကွေးတယ်ကွေးတယ်ကွေးတယ်ကွေးတယ်လို့ရှုသိလိုက်တယ်ဆန့်ညင်စိတ်ဖြစ်ပေါ်လာတော့ဆန့်ညင်တယ်လို့ဆန့်ညင်စိတ်ကိုရှုသိလိုက်တယ်တရွေ့ရွေ့လက်လက်ဆန့်လိုက်တဲ့အခါကျတော့ဆန့်နေဆန့်နေဆန့်နေဆန့်နေလို့ရှုသိလိုက်တယ်အဲဒါလို့ကိုယ်တိုင်းဆန်တိုင်း၊ဂိုင်တိုင်း၊တွေ့တိုင်း၊ထိုင်တိုင်း၊ထားတိုင်း၊စားတိုင်း၊တောက်တိုင်း၊သွားတိုင်း၊လာတိုင်း၊ကြွတိုင်း၊လှမ်းတိုင်း၊ခြားတိုင်း၊လှုပ်တိုင်း၊ရှာတိုင်း၊ပြုတ်မှုတိုင်း မပြုတ်မှုမီဖြစ်ပေါ်တဲ့ပြုတ်မှုခြင်း စိတ်နဲ့အဲ့ဒီစိတ်နောက်ကလိုက်ဖြစ်လဲအပြုတ်အမှုဝါရောရုပ်တွေအဲ့ဒါတွေကိုလိုက်ပြီးတော့တတိမပြကရှုလို့ရှုပါများလို့တမာရီအကောင်းလာတဲ့အခါကျတော့သိလာတဲ့ပထမသိတော့ကြွခြင်းစိတ်ကတခြားကြွရွေ့သွားတာက တခြားလို့သိတယ် အဲပထမတော့ကြွ၍သဘောလှမ်း၍သဘောချ၍သဘောဒါတွေသိတယ်ဒီခါမှာအဲ့လိုသိတဲ့အခါမှာခြေတော့ကိုလည်းမမြင်တော့ဘူးလူပေါင်းကိုလည်းမတွေ့တော့ဘူးတမာရီအကောင်းနေတဲ့သူ့ဝိပဿနာရှုစိတ်ဟာအထက်ကြွရွေ့သွားတဲ့သဘောရှေ့လှမ်းရွေ့သွားတဲ့သဘော အောက်ဘက်ချရွေ့သွားတဲ့သဘောမျှပဲသိတယ် ထိုတူကွေးပြန်တဲ့အခါမှာလည်းပဲကွေးတဲ့လက်ဆိုတာကိုမတွေးတော့ဘဲနဲ့တရွေချင်းတရွေချင်းရွေ့ရွေ့ပြီးနီးလာတာရွေ့ရွေ့ပြီးဝေးသွားတာဒီလိုပဲသိတော့တယ်နောက်ကြတော့ကြွားခြင်းစိတ်ကတခြားတရွေ့ရွေ့ကြွားတာကတခြားလှမ်းခြင်းစိတ်ကတခြားတရွေ့လှမ်းတာတခြား ခြားစဉ်ခြားခြင်းစိတ်ကတခြားတရွေ့ရွေ့ခြားတာကတခြားဆိုတာအရှိကို အရှိအတိုင်းရှူရင်းရှူရင်းနဲ့အရှိအတိုင်းပဲသိလာကြွားခြင်းစိတ်ဆိုတာတကယ်ရှိသလားမရှိဘူးလားရှိတာပေါ့အခုဒီပြိဿတရားနာဖို့ဒီရောက်လာတဲ့တရားနာဖို့ဒီရောက်လာတော့ ထိုင်ရင်းနဲ့ရောက်လာသလားအိပ်ရင်းနဲ့ရောက်လာသလားဟမ်သွားရင်းနဲ့ရောက်လာတယ်သွားတယ်ဆိုတာဘယ်လိုဟာကိုသွားတယ်လို့ခေါ်တာတော့အော်ဒုက္ခပဲသွားတယ်ဆိုတာဘယ်လိုဟာကိုသွားတယ်လို့ခေါ်တာလဲအဲ တဏှာကနေတဏှာကိုယူရှာလာတာကိုပဲသွားတယ်ခေါ်တာမဟုတ်လားဟုတ်တယ်မဟုတ်လားဘယ်ခြေတော့ကကြွရွေးလိုက်တယ်ရှေ့လှမ်းရွေးလိုက်တယ်အောက်ဘက်ချရွေးလိုက်တယ်ဟောတရွေးတလှမ်းရွေးမသွားဘူးလားညာခြေတော့ကကြွရွေးလိုက်တယ်လှမ်းရွေးလိုက်တယ်ချရွေးလိုက်တယ်တရွေးနောက်တရွေးမရွေးပေဘူးလားအဲ့တော့နောက်လူရဘက်ကိုတစ်ချက်တိုးမသွားပေဘူးလား အဲ့ဒါလို့နဲ့ပဲဓမ္မယုံရောက်လာတာမဟုတ်လားမယွေပဲနဲ့မြာရက်တီးနေပြီးရောက်လာတာဟုတ်ကဲ့လားယွေလို့ရောက်လာတာမဟုတ်လားဒါပြန်အဲ့ဒီယွေမှုတွေဟာဘာကြောင့်များဖြစ်ပါလဲအဲယွေခြင်းတဲ့စိတ်ကြောင့်ပေါ့မဟုတ်လားယွာခြင်းတဲ့စိတ်ကလေးဖြစ်တော့အထက်ခြေထောက်ကယွေမသွားဘူးလား လှမ်းကျင်တဲ့စိတ်ဖြစ်တော့ရှေ့ရွေ့မသွားဘူးလားခြားကျင်တဲ့စိတ်ဖြစ်တော့အောက်ဘက်ရွေ့ကြမသွားဘူးလားအဲဒါအထက်ကြွရွေ့မှုရှေ့လှမ်းရွေ့မှု အောက်ဘက်ရွေ့ကြသွားမှုဆိုတာတွေဟာဘာကြောင့်ဖြစ်တယ်လို့ယောဂီကသိလာသလဲစိတ်ကြောင့်ကြွခြင်းစိတ်ကြောင့်အထက်ကြွရွေ့သွားတယ်လှမ်းခြင်းစိတ်ကြောင့်ရှေ့ရွေ့သွားတယ်ခြားခြင်းစိတ်ကြောင့်အောက်ဘက်ရွေ့သွားတယ်မသိပေဘူးလား အဲ့ဒါလို့သိရောဒီလိုသိတဲ့အခါကျတော့ကြွကျင်စိတ်ကိုလှုပ်ပေတာငါကလှုပ်လိုက်သလားသူကလှုပ်လိုက်သလားလို့ဝေခွဲမရရှိသေးလားဘသူကလှုပ်လိုက်တာတဲ့တော့စိတ်ကလှုပ်လိုက်တာမဟုတ်ပဲဘူးလားကြွားခြင်းစိတ်ကြောင့်ကြွားရွေ့တဲ့သဘောဖြစ်တာပဲလှမ်းခြင်းစိတ်ကြောင့်လှမ်းရွေ့တဲ့သဘောဖြစ်တာပဲခြားခြင်းစိတ်ကြောင့် ခြားရွေ့တဲ့သဘောဖြစ်တာပဲရှင်းမနေဘူးလားရှင်းပါဘူးဒါဖြင့်ကြွားမှုကိုပြုလုပ်သူပုဂ္ဂိုလ်တ attva ငါရှိသလားမရှိဘူးလားမရှိပါဘူးမရှိဘူးဒါဖြင့်ကြွားမှုကိုပြုလုပ်သူပုဂ္ဂိုလ်တ attva ငါမရှိရင်ကြွားမှုကိုဘယ်သူကလုပ်ပေးလိုက်လဲစိတ်ကလှုပ်ပေးလိုက်တယ်။တနည်းဆိုလို့ရှိရင်ကြွားကျင်စိတ်ဖြစ်ပေါ်ခြင်းကြောင့်ထက်တရွေ့ရွေ့ကြွားမှုဆိုတဲ့အကျိုးတရား ဖြစ်ပေါ်လာတာပဲလှမ်းညင်စိတ်ဖြစ်ပေါ်ခြင်းကြောင့်ရှေ့တရွေ့၍လှမ်းညင်ဆိုတဲ့အကျိုးတရားဖြစ်ပေါ်လာတာပဲခြားခြင်းစိတ်ဖြစ်ပေါ်ခြင်းကြောင့်တရွေ့၍အောက်ဘက်ကိုရွေ့ကျသွားခြင်းဆိုတဲ့ကျိုးတရားဖြစ်ပေါ်လာတယ်အကြောင်းကြောင့်အကျိုးဖြစ်တာသိသိလာတဲ့အခါကျတော့ကြွားမှုလှမ်းမှုခြားမှုကိုပြုလုပ်ပေးတဲ့ပုဂ္ဂိုလ်ကာရကအတ္တခေါ်တဲ့ပုဂ္ဂိုလ်တ attva ရှိတယ်လို့ညံသက်ဝင်သလားမရှိဘူးလို့ညံသက်ဝင်သလားကာရကအတ္တဒိဋ္ဌိပြုတ်မသွားပြီဘူးလားမရှိဘူးလို့ညံသက်ဝင်တယ်ထိုနည်း၎င်းမဲ့နာရကျင်နာကြိုက်တာခဲတာကိုရှုတဲ့အခါမှာနာတယ်နာတယ်ကျင်နေကျင်နေလို့မခံစားတဲ့ခံစားမှုဆင်းရဲခံစားမှုကို ရှုနေတမာရီအကောင်းလာတဲ့အခါကျတော့ ငါနာတယ်လို့လည်းမသိငါဒူးနာတယ်လို့လည်းမသိငါပေါင်နာတယ်လို့လည်းမသိပဲနဲ့နာသဘောလေးနဲ့သူ့ကိုရှုသိတဲ့စိတ်ကလေးပဲဒီနှစ်ခုလေးပဲသိသိတန်တန်လေးတွေးလာရတယ်တမာရီအကောင်းတဲ့အခါနာသဘောနဲ့ရှုသိစိတ်နာသဘောနဲ့ရှုသိစိတ်နာတာလေးဖြစ်လာတဲ့စိတ်ကသိလိုက်တယ်နာတာလေးဖြစ်လာတဲ့စိတ်ကသိလိုက်တယ်အဲ့ဒါလိုပဲတွေးတဲ့အခါကျတော့ဩနာတယ်ဆိုတာ မခံစားတဲ့ခံစားမှုတစ်မျိုးမျှပဲအဲ့ဒါလို့သိမလားဘူးလားငါနာတာဟုတ်သေးသလားဘယ်သူနာတာတော့ဟမ်နာတဲ့သဘော ဖြစ်ပေါ်ပြီးပျောက်သွားတာမျှပဲမဟုတ်ဘူးလား အဲ့ဒါလို့တွေးတော့နာမှုကိုခံစားတဲ့ပုဂ္ဂိုလ်တ attva ဝေဒကအတ္တရှိတယ်လို့ယူဆသလားမရှိဘူးလို့ယူဆသလားရှင်းမသွားဘူးလားရှင်းသွားတယ်အဲ့ဒါလို့ဆိုတော့ပြုလုပ်ပေးသူကာရကအတ္တခေါ်တဲ့ပုဂ္ဂိုလ်တ attva လည်းမရှိဘူး တစုံတရာအကျိုးကိုခံစားသူ ဝေဒကအတ္တခံစားတဲ့ပုဂ္ဂိုလ်ငါဆိုတဲ့ဝေဒကအတ္တလည်းမရှိဘူးဒီလိုဆိုတော့ဘလို့သဘောပါလိမ့်မလဲလို့ဆိုတော့အကြောင်းကြောင့်အကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောမျှပဲမဟုတ်ပေဘူးလားအဲ့ဒါလို့ရှင်းမသွားဘူးလားရှင်းသွားရောဒီလိုဆိုတော့ ပြုလို့သူကာရကငါမရှိဘူးဆိုတော့ကြွားတာလှမ်းတာချတာကို ပြုလို့သူငါလည်းမရှိကိုယ်တာဆန္ဒကိုပြုလို့သူပုတ်ငါလည်းမရှိထိုင်တာထတာကိုပြုလို့သူငါလည်းမရှိဘူးဆိုတော့ဒီလောကကြီးကိုဖြစ်ပေါ်အောင်ပြုလုပ်သူဖန်ဆင်းရှင် creator ခေါ်တဲ့တကူတော်ရှင်ကြီးများကိုရှိအောင်မလားရှိပါဘူး မရှိဘူးဘာဖြစ်လို့လောကကြီးဖြစ်ပေါ်ဖို့ရာအတွက်ပြုလုပ်သူလိုအပ်သလားဘာပဲလိုအပ်သလဲအကြောင်းပဲလိုအပ်တယ်အကြောင်းရှိရင်နော်အကျိုးအနေနဲ့ဖြစ်ပေါ်တော့တာပဲဒါကြောင့်မလို့အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်ပေါ်နေတာပဲလို့သိတာနဲ့အမျှ လောကကြီးနဲ့တကွာတ attva တွေကိုဖန်ဆင်းပေးတဲ့ creator ခေါ်တဲ့ထာဝရဘုရားသခင်လည်းရှိเสียမလိုတော့ဘူးအင်္ဂလာအရှင်မြတ်လည်းရှိเสียမလိုတော့ဘူးမဟာမြမာကြီးကောရှိเสียများလိုသေးလားဒါဖြင့်ခိုရာအရှင်မြတ်ကောဘာဖြစ်လို့အကြောင်းကြောင့်အကျိုးဆက်ခါဆက်ကဖြစ်နေမြတ်သဘောဟုတ်ဟုတ်ကဲ့လား ပတိသွားတဲ့အခါကျတော့ဣတ္တရနေမာနဝါဒပျောက်သွားတယ်ဣတ္တရဆိုတာတကူရှင်ကနေမာနဖန်ဆင်းလိုက်လို့လောကနဲ့တကွာတ attva တွေဖြစ်ပေါ်လာတယ်လို့ဝါဒယူဆပြောဆိုတဲ့ဝါဒဣတ္တရနေမာနဝါဒတကူရှင်ဖန်ဆင်းလို့သာလောကနဲ့တ attva တွေဖြစ်နေတာပဲလို့ယူဆတဲ့အယူမှားဟာ လက်တွေ့ရှုသိလို့အကြောင်းအကျိုးမျှတာလို့သိတဲ့အခါကျတော့ဒီယူဝါဒလက်ခံနိုင်သေးလားမခံနိုင်တော့ဘူးဒါဟာမှားတယ်လို့တိတိကျကျမဆုံးပြနိုင်ဘူးလားဣဒရနိုင်ငံနာဝါဒမှားတယ်တခါကြွခြင်းစိတ်ကြောင့်ကြွမှုအကျိုးအစိုက်ပြီးဖြစ်တာကို တွေးရတဲ့အခါကျတော့လောကမှာဖြစ်ဖြစ်သမျှအရာတွေဟာ အကြောင်းမရှိဘဲနဲ့ပုံတော်သလိုဖြစ်ကြတာပဲလို့ဒီလိုညံထဲမှာမသက်ဝင်ဘူးလားကြွားခြင်းစိတ်ကြောင့်ကြွားမှုတွေဖြစ်တယ်လှမ်းခြင်းစိတ်ကြောင့်လှမ်းမှုဖြစ်တယ်ထားခြင်းစိတ်ကြောင့်ထားမှုဖြစ်တယ်ထိုင်ခြင်းစိတ်ကြောင့်ထိုင်မှုဖြစ်တယ်စသည်ဖြင့် အကြောင်းကြောင့်အကျိုးဖြစ်တာတွေပဲတွေ့တွေ့နေရတဲ့အခါကျတော့ဩလောကကြီးဖြစ်ပျက်သမျှတွေဟာအကြောင်းမရှိဘဲနဲ့ပုံတော်သလိုဖြစ်ကြတာပဲလို့ညံထဲမှာမဆုံးပြတ်နိုင်ပေဘူးလားဟမ်ဒါပြန်ဘယ်လိုဆုံးပြတ်တော့ဟဲဖြစ်ဖြစ်သမျှတွေဟာအကြောင်းကြောင့်ဖြစ်ကြတာကြီးပဲလို့မဆုံးပြတ်နိုင်ပေဘူးလားအဲ့လို့ဆိုတော့ ငါနဲ့ဟဲချမ်းသာလိုက်တာငါချမ်းသာတာသာဝရဘုရားသခင်မလို့ထမရဲ့လို့ဒီလိုသဘောမပေါက်ဘူးလားဒါဖြင့်ပါကြောင်းတော့အဲချမ်းသာကြောင်းဖြစ်တဲ့ကောင်းမှုကုသိုလ်တွေပြုခဲ့လို့ငါချမ်းသာနေတာပဲမဟုတ်ဘူးလားငါနဲ့တော့ဆင်းရဲလိုက်တာဟဲ့ဆင်းရဲလိုက်တာဒီဆင်းရဲတာဖြင့်ဘာအကြောင်းမှမရှိဘူးသူဆင်းရဲခြင်းလို့ဆင်းရဲတာဖြစ်ပေလိမ့်မယ်နော်ညာနဲ့သဘောပေါက်လာတယ် ဟမ်ဘလို့လဲဩဆင်းရဲလိုက်တာဘာကြောင့်နော်ရှေးကဆင်းရဲကြောင့်မကောင်းမှုကုသိုလ်တွေတစ်ချိန်ချိန်ကယူခဲ့ပြီလို့ပဲဟောအကြောင်းကြောင့်အကျိုးဖြစ်တာကံကံရဲ့အကျိုးဆိုတာဘာမသွားပြီဘူးလားကံဆိုတာကအကြောင်းတရားပဲကံရဲ့အကျိုးဆိုတာကအကျိုးတရားပဲဒါပဲအထူးမဟုတ်ဘူး အဲ့ဒါလို့အားဖြင့်သဘာဝကြကြရှောက်သိသွားပြီဆိုတဲ့အခါကျတော့ဇုံတစုံတရားကိုပြုလုပ်ဖန်တီးတဲ့ပုဂ္ဂိုလ်တ attva ငါဆိုတာမရှိပါလားလို့စဉ်းစားမိတော့ငါရှိတယ်လို့ယူဆပြီးတော့ငါအကြောင်းပြုပြီးမာနတက်တာတွေရှိပါဦးမလားရှိပါဘူးငါလိုခြင်းငါခင်မင်ငါနှစ်သက်ငါတတ်မဲ့တာရောရှိပါဘူး ငါစိတ်ဆိုးငါစိတ်ပြတ်တာရောမရှိတော့ဘူးဒါကြောင့်ဒီအကြောင်းကြောင့်အကျိုးဖြစ်ပုံကိုသိတဲ့ဉာဏ်ကိုသမ္မာအမှန်အတိုင်းဒသနာသိမြင်တဲ့ဉာဏ်သမ္မာဒသနာအမှန်တိုင်းသိမြင်တဲ့ဉာဏ်ဘာမဆိုအကြောင်းကြောင့်ဖြစ်တာပဲအမှန်တိုင်းသိမြင်တဲ့ဉာဏ်ခေါ်တယ် ပိစယပရိခညာမဲ့ဒီပိစယပရိခညာကိုပဲသာမဒတနာအမှန်တိုင်းမြင်တဲ့ညာလို့အဲဒါလို့ခေါ်သေးတယ်ကမ္မတာကာရကောနတ္တိဝိပါကတ္တသဝေတကောသုဒ္ဓဓမ္မဘောဓံတိဧဝေတံဓမ္မသမ္မတတနံ ကာမတ္တတစုံတရားပြုလုပ်ွယ်ကိုကာရကောပြုလုပ်တဲ့ပုဂ္ဂိုလ်တ attva အတ္တငါဆိုတာနတ္ထိမရှိပါကြီးဝိပါကတအကျိုးတစုံတရားကို ဝေရကောခံစားတတ်တဲ့ပုဂ္ဂိုလ်တ attva အတ္တငါဆိုလည်းနတ္ထိမရှိပါကြီးဒါဖြင့်ပြုလုပ်တဲ့လူလည်းမရှိဘူးခံစားတတ်တဲ့လူလည်းမရှိဘူးဆိုတော့ဘာတွေဖြစ်နေတာလဲ သုဒ္ဓဓမ္မဘောတန္တိဧဝေတံဓမ္မသမ္မဒတနာသုဒ္ဓသုဒ္ဓဓမ္မပုဂ္ဂိုလ်တတ္တဝအတ္တမဖက်တက်တက်သော အကြောင်းအကျိုးသဘောတရားမျှတို့သည်သာလင်ဘဝတန်ဒီအဆက်မပြတ်ဖြစ်ပေါ်၍နေကြကုန်၏တဲ့။ဘာတွေအဆက်မပြတ်ဖြစ်ပေါ်နေလဲ။အကြောင်းအကျိုးသဘောတွေပဲဆက်ပြတ်အဆက်မပြတ်ဖြစ်နေတာပဲတဲ့။ ဧဝေတံဓမ္မတတနာဧဝံဤသို့ဧတံဤအကြောင်း အကျိုးသဘာဝမျှသာဆိုတဲ့အသည့်အမြင်သည်သမ္မာတတနာမှန်ကန်စွာသိမြင်တော် အသည့်အမြင်ပါပေတည်းဒီအသည့်မြင်ဟာမှန်သလားမှားဒါကြောင့်ဘာခေါ်တဲ့သမ္မာတတနာလို့ခေါ်သည်ဒီတော့ အဲ့လိုသိတဲ့အခါမှာကြွခြင်းနဲ့ကြွတယ်လှမ်းခြင်းနဲ့လှမ်းတယ်ခြားခြင်းနဲ့ခြားတယ်လို့ရှုလို့ယောဂီကဒီအခါမှာသွားရတာလဲပေါ့ပါနေတယ်ကြွခြင်းစိတ်ကလေးပေါ်လာရှုလိုက်ကြွတာလေးပေါ်လာရှုလိုက်လှမ်းခြင်းစိတ်ပေါ်လာရှုလိုက်လှမ်းတာလေးပေါ်လာရှုလိုက်နဲ့တလှဲ့စီခြင်းစိတ်ကလေးနဲ့ရွေရှားမှုလေးတွေရှုရှုနေရကြွခြင်းစိတ်ကလေးလဲပြီးပြီးသားသားပြီးပြီးသားသားပြီးတယ် အဲ့ဒီကြွားခြင်းစိတ်ကလေးကိုသိတဲ့စိတ်ကလေးကိုလည်းသိတယ်ကြွားမှုကိုလည်းပဲတရွေ့ရွေ့ကြတာကိုလည်းပြီးပြီးသားသားသိတယ်သိလာတဲ့အခါကျတော့ယောဂီကဘယ်နဲ့ဖြစ်လာလဲဆိုတော့ဟင်းငါကြွခြင်းနဲ့ပြောတာရှိတယ်ခြေတော်ကြီးကလည်းကြွသွားပြီငါကကြွခြင်းနဲ့လို့ရှုတာရှိတယ်ခြေတော်ကြီးကလည်းကြွသွားပြီဆိုတော့ငါကြွရတာလား ဘသူကြွတာလဲသူကြွတာပေါ့ဟုတ်ကဲ့လားဘယ်သူလဲဝါယောဝါယောဟုတ်ကဲ့လားဘသူလဲဝါယောဆိုတာဘာသဘောလဲရွေ့ရှားတဲ့၄သဘောပေါ့မဟုတ်ပေဘူးလားအဲ့တော့ကြွခြင်းနဲ့လို့ရှုကာရှိသေးတဲ့ရွေ့ကနေဆိုအထက်ကြွသွားပြီ လှမ်းညင်တယ်လို့ရှုပါရှိသေးတယ်ရွေကနေဆိုရှေ့လျှောကနေသွားပြီခြားကျင်တယ်လို့ရှုပါရှိသေးတယ်ရွေကနေဆိုပုတ်ခနဲ့အောက်ကျသွားပြီမလေးငါလည်းမလုပ်ရပါလားစက်ယုတ်ကြီးနဲ့တူလိုက်တာဟောစက်ယုတ်ကြီးနဲ့တူလိုက်တာလို့တချို့ယောဂီကလျှောက်တယ်ကြွားတယ်လှမ်းတယ်ခြားတယ်ကြွားကျင်တယ်ကြွားတယ်လှမ်းတယ်ခြားတယ်ကြွားကျင်တယ်ကြွားတယ်လှမ်းကျင်တယ်လှမ်းတယ်ခြားကျင်တယ်ခြားတယ်ရှုတော့ဗျာ ဈဉ္ညာချက်ပါတပည့်တော်လည်းမဟုတ်ပါဘူးဘုရားစက်ရုပ်ကြီးတံပပေးထားသလိုပဲသူကမဟုတ်ဘူးလားတံပကပဲဟာလဲစိတ်ဟုတ်ကဲ့လားအယုတ်ကြီးရွေရှားနေတာကကြွား၍လှမ်း၍ခြား၍ဆိုတဲ့ရွေရှားမှုအယုတ်ကြီးရှေ့တိုးသွားတာကယုတ်ကိုအစူကြီးရှေ့ကိုရောက်သွားတာ ဒီလိုမဟုတ်လားအဲ့လိုလျှောက်တယ်ဒါပေမဲ့လို့ကျမ်းဂန်ကမနေ့ကပြောသလိုကျမ်းဂန်ကတော့ဥပမာပြထားတယ်ကြွားခြင်းနဲ့ကြွားတယ်လှမ်းခြင်းနဲ့လှမ်းတယ်ချခြင်းနဲ့ချတယ်အဲ့ဒါလိုရှုတဲ့အခါမှာလက်ရာနဲ့တူတယ်လို့အဲ့ဒါလိုသိရတယ်တဲ့လဲသွားတာနဲ့တူတယ်ဆိုတာ လှဲမြဒီတိုင်းတောက်ထောက်ပြီးထားလိုက်တဲ့အခါကျတော့သူ့ဟာသူမသွားပေဘူးလားဟောမသွားဘူးလားသိပါဘူးဒီတိုင်းကြီးမြသွားလားလို့ဒါဖြင့်ဘယ်လိုမှသွားလဲနွားနှစ်ကောင်တက်လိုက်ကြရောသွားရောလှဲကဟောမသွားသေးဘူးလားဒါဘယ်လိုမှသွားတော့ပါတယ်လူမောင်းမှသွားသလား နတ်မောင်းရင်ကမသွားဘူးလားဟမ်တခါတည်းရညမောင်းပေးရတယ်ရှေးကလဲသမန်တယောက်ထင်းလိုက်သွားရင်လည်းလှဲကရွှွန့်ပွက်ထဲမြုပ်နေရောနွားတွေကမယုံနိုင်ဘူးနွားတွေကမယုံနိုင်တဲ့အခါကျတော့ အိုးအရှင်တောဆောင်နမင်းကဲပါအောင်လဲရှင်ဘွက်ထဲကကဲထုတ်ပြပါအောင်မပါအောင်တင်ပါအောင်နဲ့တောင်းပန်တယ်တောင်းပန်တော့နမင်းဝက်ထဲကထုတ်နိုင်အောင်ကိုယ်တိုင်မြအာမထုတ်ပဲနဲ့မင်းသူရမြလာပြီးတော့ အတနာခံတောင်းမှန်နေလို့ရမလားမရဘူးကိုထုကိုထကြိုးစားမှဒုက္ခပွားစီမည်ပါတယ်ဟဲ့မင်းလဲဖြွတ်ဘွက်တဲ့ကထောက်ချင်ရင်မင်းကိုယ်တိုင်ကြိုးစားမှရမှာပေါ့သူမြတ်စီအတနာခံတောင်းမှနေလို့ဘယ်ရမလဲမင်းဒီတိုင်းလာတော့မင်းလဲ ဘယ်နှရက်ဘယ်နှလဘယ်နှနေ့ဖြစ်ဖြစ်ဒီရှုမှတ်တွေကလွတ်မှာမဟုတ်တော့ဘူးဒီလိုဆိုလို့ရှိရင်ရှင်နာမင်းနီလံပေးတော်မူပါအေးကောင်းပြီကဲဒီလိုဆိုမင်းလက်ဘဝဆင်းကြောင်ကြိုက်ဟုတ်ပြီကိုင်ငါလက်ဘဝတက်မယ်ပေးနွားကျို့အတပြားတပြားပေးကိုင်မင်းကလဲဘိန်းကနေပြီးတော့ ပခုံးနဲ့တွန်းငါကနွားမောင်းမယ်ကဲဟဲ့နွားသွားနတ်ကလှဲမောင်းလိုက်တယ်လူကလှဲဘိန်းကိုမြောက်ပြီးတွန်းပေးလိုက်တယ်တစ်ချက်တည်းနဲ့ပဲလှဲဘိန်းဟာရှင်ထဲကကျွတ်ထွက်သွားနတ်ကနွားမြန်မြန်မောင်းပြီးနောက်ကလူကပခုံးနဲ့မတွန်းနဲ့ဟောလှဲကြီးရှင်ဘွက်ထဲကလွတ်ပြီးကုန်းပေါ်ရောက်သွားရောတဲ့ဟာကဲနတ်ကောလှဲမောင်းလို့မသွားဘူးလား နတ်လဲမောင်းရင်လည်းသွားတယ်အဲ့ဒါငငယ်တုန်းကအတန်းဖတ်စာတဲ့တွေ့ရတာလေဒုတိယရမတတိယရမတော့မသိဘူးဒီတော့နတ်ကသူကဲခြင်းကဲနိုင်မှာပေါ့ရှုမထဲကလှဲကိုလွတ်စေဆိုလို့ရှိရင်လွတ်စေဆိုရင်ရခြင်းရမှာပေါ့ဒါပေမဲ့ဒီယောက်ျားသူရဲ့လုံလဆွမ်းအားကိုမထုတ်တဲ့အတွက်နတ်က လုံလစွမ်းအားထုတ်အောင်ကိုဟာကိုကိုလောက်ယူမှရတယ်ဆိုတာသိစေခြင်းလို့မလို့သူကကိုင်းမင်းကပခုံးနဲ့တွန်းငါကမောင်းမယ်ဆိုပြီးမောင်းပေးတာဒီတော့လဲကိုနွားတမောင်းတဲ့လူကတက်မောင်းမောင်းတဲ့နတ်ကတက်မောင်းလည်းမရဘူးလားရပါတယ်နော်ဒါပြင်မောင်းတဲ့ပြမာတက်မောင်းရင်ပြမာကတော့လာမမောင်းတော့ဘူးဘာကြောင့်လဲဆိုတော့ तू ကဇန်ချမ်းသာဇိမ်ပြက်သွားမှဆိုလို့ မြမဆိုတာအမြဲတမ်းဇန်ချမ်းသာခံစားနေဇိမ်ယူနေတဲ့လူတွေအဲ့ဒီလူတွေကဒါကြောင့်သူကလှဲတော့လာမမောင်းတော့ဒါနဲ့မောင်းလိုက်တဲ့အခါကျတော့နွားကြီးကရှေ့ဆွဲသွားတော့လဲကြီးကရှေ့တိုးသွားရောဒီအခါကျတော့ဘာဖြစ်တယ်လဲသွားတယ်လို့ပြောတာတဲ့တကယ်တော့လဲမှသွားတတ်တဲ့တတ္တိမရှိပါဘူးတဲ့ဘသူဆွဲလို့လဲကရှေ့ရွေ့တာလဲ နွားဆွဲလို့ရွေ့တာတဲ့နွားကလည်းဘာကြောင့်ဆွဲသလဲတဲ့မောင်းသူမောင်းလို့မို့ဆွဲတာပဲတဲ့ဒါကြောင့်မောင်းသူမောင်းလို့နွားဆောင်ဖို့လှဲတို့သွားသည့်ပုံပမာစိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာဟုတ်သလား မနေ့ကတော့လူကမောင်းလို့နွားဆောင်ဖို့လဲတို့သွားသည့်ပုံပမာအဲ့လိုပေးကြတယ်နော်ဒီနေ့ဘယ်လိုပြင်လိုက်တော့မောင်းသူမောင်းလို့နွားဆောင်ဖို့လဲတို့သွားသည့်ပုံပမာဘာကြောင့်များဒီနေ့ဒီလိုပြင်လိုက်တော့နတ်လဲမောင်းနိုင်လို့နော်နတ်လဲမောင်းနိုင်လို့ မောင်သူမောင်လို့နွားဆောင်ဖို့လှဲတို့သွားသည့်ပုံပမာစိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာကိသာမိတိစိတ်တံဥပ္ပိစတိသွားခြင်းစိတ်ဖြစ်ပေါ်၏တံဝါယံဇနေတိထိုသွားခြင်းစိတ်ကတောင်းမင်းလှုပ်ရှားရွေရှားမှုကိုဖြစ်ပေါ်စေ၏ ဝါယောဝိညတ်ိစနေတိရွေရှားမှုက အထက်ကြွမှုဆိုတဲ့အမူအရာအထူးရှေ့၍သွားမှုဆိုတဲ့အမူအရာအထူးအောက်ဘက်စီကြမှုဆိုတဲ့အမူအရာအထူးကိုဖြစ်ပေါ်စေ၏စိတ်တကိရိယာဝါယောဓာတုဝိဖာရိဏသွားခြင်းစိတ်ကြွခြင်းစိတ်လှမ်းခြင်းစိတ်ချခြင်းစိတ်ကပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာတဲ့ လှုပ်ရှားမှုအစဉ်စဉ်ဤပြန့်နှံ့သွားခြင်းကြောင့်တကလတ္တကာယတာရုပ်အစုကြီးတစ်ခုလုံးဤပုရတောအဘိနိဟာရောရှေ့ကို ရွေကနေရွေသွားခြင်းကို ကမဏန္တိဟုတ်စတိသွားတယ်လို့ခေါ်ရပါတယ်တဲ့ဟုတ်သလားဘယ်သူသွားတာလဲလူသွားတာတဲ့ဒါဖြင့်သွားတတ်တဲ့လူရှိသလားဘာပဲရှိသလဲ သွားခြင်းစိတ်အကျိုးတရားနဲ့ရွေးမှုအသွားခြင်းစိတ်အကြောင်းတရားနဲ့ရွေးမှုအကျိုးတရားမျှပဲဆက်ကဆက်ကဖြစ်နေသည်ဟုတ်ကဲ့လားအဲ့ဒါကိုကျမ်းဂန်ကအဲ့ဒီလှဲဥပမာအပြင်တခြားဥပမာပြသေးတယ်သို့တော့ခွန်ကြီးတို့ယောဂီတွေတရားလျှောက်ရမှာတော့ဒီလှဲဥပမာလျှောက်တာတစ်ခါမှမတွေ့ရဘူးဘယ်ယောဂီမှမတွေ့ရဘူးမြတ်သောအပြင်တော့သူတို့လျှောက်တာ စက်ယုတ်ကြီးလို့ပါပဲဖေဟာတံပတ်ယုတ်ကြီးလို့ပါပဲဖေဟာဒီလိုလျှောက်တာပဲများတယ်အဲတချို့လျှောက်သေးတယ်ယုတ်သေးယုတ်ကြီးလို့ပါပဲဖေဟာလို့လည်းဒီလိုလျှောက်သေးတယ်ဒီလိုတွေးလာတဲ့အခါထူးထူးခြားခြားလျှောက်တဲ့လူတယောက်ကတော့တွေးရတယ်ဥမ္မန်ကျင်ထံခေါ်တဲ့ခရစ်ယာန်ဘုန်းတော်ကြီးဒီလာအထုတ်တဲ့အခါကျတော့သူတွေ့တာသူလျှောက်တာသူကဘယ်နဲ့လျှောက်လဲဆိုတော့ ကြွားကျင်နဲ့ကြွားတယ်လှမ်းကျင်နဲ့လှမ်းတယ်ချကျင်နဲ့ချတယ်ရှုတော်ဖေရတဲ့တပည့်တော်စိတ်ထဲတခုပေါ်လာတယ်ဘာပေါ်လာလဲဆိုတော့မော်တော်ကားကြီးပေါ်လာတယ်တဲ့အဲ့ဒါမော်တော်ကားကြီးလိတ်သွားတယ်နဲ့သူလိုက်တာတဲ့မော်တော်ကားကြီးလိတ်သွားတာနဲ့သူလိုက်တာမှန်တာပေါ့ရှေကန်းတိုင်းကဘေးနေရာမှာလူကထိုင်းစတရားတွေပြီးနေရာထိုင်းထိုင်းပြီးတော့အဲ့ဒီလူကမောင်းတော့ဘာဖြစ်တယ်လဲ ဆက်ကလဲတော့ဘိန်းကမရွေ့ဘူးလားဘိန်းရွေ့တော့မော်တော်ကားကြီးကသွားကြရောမဟုတ်ပေဘူးလားအဲ့တော့မောင်းတဲ့လူနဲ့ကြွားကျင်စိတ်နဲ့မတူဘူးလားဆက်ရွေ့တာလဲတာနဲ့ရွေ့သွားတဲ့ကြွားရွေ့သဘောလှမ်းရွေ့သဘောနဲ့မတူဘူးလားတူပါတယ် အဲဒါလို့စက်ကလဲလို့ရွေ့လို့မို့မော်တော်ကားကြီးရှေ့တိုးသွားတာနဲ့ရုပ်ကိုအစုကြီးရှေ့ရောက်သွားလို့လူသွားတယ်လို့ခေါ်ရတယ်နဲ့မတူဘူးလားတူတယ်လူဟာမောင်းလို့ဆက်ဆောင်ဖို့ကားတို့သွားသည့်ပုံပမာမဟုတ်လားမပြောနိုင်ဘူးလားပြောရမလားပြောရမှာပေါ့အတူတူပဲဟာဆိုလူဟာမောင်းလို့လူဟာ ဩတကယ်လို့များကားကိုနတ်မောင်းရင်တော့ဩနတ်ကမောင်းလို့ပဲဟုတ်ကဲ့လားနတ်ကမောင်းလို့ပဲကဲဒီလိုဆိုလို့ရှိရင်တော့မောင်းသူမောင်းလို့ဆက်ဆောင်ဖို့ကားတို့သွားသည့်ပုံပမာမောင်းသူမောင်းလို့ ဆက်ဆောင်ဖို့ကားတို့သွားသည့်ပုံပမာဆိုစိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာ စိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာနောက်နောက်ဥပမာတစ်ခုကျမ်းဂန်ကဖော်ပြတယ် ယန္တံသုဒ္ဓဝတိနေဝစိတ်တသုဒ္ဓဝတိနိဒံပယုတ်တံကာယယန္တံဝယာတိဓာတိနိတိတတိနောက်တစ်ခါဥပမာတစ်ခုပေးပြန်တယ်နာဝမာလုတဝေကေနဇိယဝေကေနဒေသနံယထာယာတိတထာကာယောယာတိဝါဒဟတောအယံနားလည်တယ်မဟုတ်လားရှင်းလေးတောင်မလဲပဲเนาะ နာဝမလုဏဝေကေနဇိယဝေကေနဒေသနံယထာယာတိတထာကာယောယာတိဝါဒဟတောအယံနာဝလေသည်မာလုဒဝေကေနလေဤအဟုံဖြင့်ယာတိယထာသွားတကဲ့သို့၎င်းဒေသနာမြားသည်ဇိယဝေကေနလေညိုဤအဟုံဖြင့်ယာတိယထာသွားတကဲ့သို့၎င်း ယထာယာတိတထာကာယောယာတိဝါဒဟတောယံဝါဒဟတော၄သည်ဆောင်းအပ်သောအယံကာယောပိဤယုတ်အစုကြီးသည်လည်းဝါဒဟတော၄သည်ဆောင်းအပ်သည်ဖြစ်၍ယာတိသွားဤယထာယာတိတထာကာယောယာတိဝါဒဟတောယံလေသွားတယ်ဆိုတာလေအဟုန်တိုက်လွင်လို့သွားတာပါတဲ့ မြားပြေးတယ်ဆိုတာလေးညှို့ကရိုက်လိုက်တဲ့အဟုံအရှိန်ညောင်းသွားတာပါတဲ့အမှန်တော့ပြေးတတ်တဲ့မြားဆိုတာမရှိပါဘူးတဲ့လေးညှို့ကရိုက်လိုက်တဲ့အဟုံအရှိန်မျှပဲရှိပါတယ်ဝါတတ်တဲ့လေဆိုတယ်လည်းမရှိပါဘူးတဲ့တိုက်ထွင်လိုက်တဲ့လေရဲ့အဟုံအရှိန်မျှပဲရှိပါတယ်တဲ့အဲ့ဒီလေရဲ့အဟုံအရှိန်ကိုပဲ ဒါကိုပဲလှေသွားတယ်လို့ခေါ်ကြသည်တဲ့ဒီတော့ဒီနေရာမှာတော့လေကရွက်ကိုတိုက်တယ်ရွက်ကလှေကိုဆွဲတယ်ဒီတော့လှေကရှေ့ရောက်သွားတယ်ဒီလိုမဟုတ်ဘူးလားလေကဘာကိုတိုက်တာလဲရွက်ကိုတိုက်တယ်အဲဒီတော့ရွက်ကဘာလုပ်တယ်လဲ လေကိုဆွဲတယ်ဒီတော့လေကပဲရောက်သွားတယ်အဲ့ဒါကိုပဲဘာသွားတယ်လို့ခေါ်တာတော့ဒါဖြင့်လေမှာသွားတတ်တဲ့တတ္တိရှိသလားမရှိဘူးတဲ့လေတိုက်လို့ရွက်ရဲ့စွမ်းအားကြောင့်လေသွားရတာတဲ့အဲ့ဒီအတိုင်းပဲဒီနေရာမှာတော့လေနဲ့စိတ်ရွက်နဲ့ရွေရှားမှု လေနဲ့ရုပ်ကိုအစုဒီလိုဥပမာပြုရတယ်လေနဲ့ရုပ်ကိုအစုထို့အတူပဲတခါယန္တံသုဒ္ဓဝတိနေဝစိတ်တသုဒ္ဓဝတိအမဟုတ်ပါဘူးနာလာနာဝမလုဒဝေကေနဇိယဝေကေနဒေဇနမြားဆိုတာလည်းပဲတဲ့လေးညို့အဟုန်နောက်အဟုန်ညောင်းသွားတာပါတဲ့လေးညို့ဆိုတာလေးညို့ မြားကိုလေးပေါ်တင်လေးကျိုးကိုလည်းခလုတ်နဲ့တင်ထားခလုတ်ဖြုတ်လိုက်ဖြုတ်လိုက်တဲ့အခါကျတော့လေးကျိုးကမြားကို မရိုက်လိုက်ဘူးလားရိုက်လိုက်တဲ့အဟုန်ပြင်းရင်ပြင်းသလောက်မပြေးဘူးလားအဟုန်ပြော့ရင်ပြော့သလောက်ပဲမပြေးပေဘူးလားပြေးတယ်ပြီးတော့လေးညို့ကို ဖြုတ်တဲ့လူရယ်လေးညို့ရယ်လေးညို့ကရိုက်လိုက်တဲ့အဟုန်ကြောင့်မြားပြေးတာရယ်ဒါဥပမာကြည့်ပါတဲ့ဒီသဘောပါပဲ ဟုတ်ကဲ့လားအဲ့ဒါကိုပဲလေဟုန်တိုက်လွင်လေပြေးလင့်နှိုင်းရှင်ကြည်စရာလေညိုဟုန်လွင်မြားပြေးလင့်နှိုင်းရှင်ကြည်စရာဟုတ်သလားဘာနဲ့နှိုင်းရှင်ပြီးကြည်ရမှာလဲစိတ်ကြောင့်ရွေရှားမှုဖြစ်ပေါ်ပြီးတော့လူသွားတယ်ဆိုတာအဲ့ဒါလိုနှိုင်းရှင်ကြည်လိုက်ပါ ဒါပြောတာနော်ဘသူနဲ့နှိုင်းရှင်ရမှာလဲလေတိုက်လို့မို့လို့ရွက်ရွေလို့လွေသွားတာလေးညှို့ရိုက်လိုက်လို့ရိုက်တဲ့အဟုန်ကြောင့်ဖျားပြေးတာအဲ့ဒါတွေနှိုင်းရှင်ကြည့်ပါတဲ့ဆိုလေဟုန်တိုက်လွင်မြားပြေးလင်းနှိုင်းရှင်ကြည့်စရာလေဟုန်တိုက်လွင် မြားပြေလင်နှိုင်းရှင်ကြည်စရာသို့လေးညိုခုံလွင့်ဟောလွဲနေပြီလေးဟုံတိုက်လွင့်လေးဟုံ လေပြေးလင်းနှိုင်းရှင်ကြည်စရာများမဟုတ်ဘူးနော်ပါလေများနဲ့လေအဝေးကြီးဘယ်ကြောင့်လိုရရတယ်ဟင်ဆိုလေဟုန်တိုက်လွင်လေပြေးလင်းနှိုင်းရှင်ကြည်စရာဆို လေးညိုဟုန်လွင့်လေးညိုဟုန်လွင့်မြားပြေလင်းမြားပြေလင်းနိုင်ရှင်ကြည်စရာနိုင်ရှင်ကြည်စရာလေးညိုဟုန်လွင့်လေးညိုဟုန်လွင့်မြားပြေလင်းမြားပြေလင်းနိုင်ရှင်ကြည်စရာနိုင်ရှင်ကြည်စရာသို့ ရုပ်သေးရုပ်မြာကျိုးစွာအားရပ်သွားထိုင်လျောင်းတာပါပြောတာဟမ်ပြုံများကျိုးဆွဲကျိုးဆွဲတဲ့လူကဆွဲလိုက်တဲ့အတွက်ရှေ့သွားတယ်နောက်ဆုတ်တယ်လက်ချိုးတယ်လက်မြောက်တယ်ချတယ်ဆိုတာမဖြစ်ပေဘူးလား ဖြစ်တယ်သူ့အလိုလိုရုပ်သေးရုပ်ကသွားတတ်လာတတ်မြောက်တတ်ချတတ်သလားသူမှအဲ့ဒီတတိမရှိဘူးဘသူကြောင့်သူမြောက်ရသွားရလာရချရတာလဲကျိုးကြောင့်ဟုတ်တယ်မဟုတ်လားကျိုးဆွဲရပါရတာမဟုတ်လားအခုကြည့်ပါလားကျိုးဆွဲရပါလို့ဗမာပြည်ကြီးဘာဖြစ်နေတော့ဟုတ်ကဲ့ဆွဲရပါလို့ဗမာပြည်ကြီးဘာဖြစ်နေတော့ တဲ့ခက်တာဟိုကျိုးကလည်းတက်ဆွဲတာကျိုးဆွဲတယ်လို့ဆိုတာမမြင်ရဘူးနောက်ကကိုယ်ဝဲနေတယ်မဟုတ်လားကဲရုပ်သေးစဉ်ပေါ်မှာကျိုးဆွဲတယ်လို့မြင်ရလားမမြင်ရဘူးမင်းသားကျိုးဆွဲရင်တော့ဘာရဘလူးကျိုးဆွဲဆွဲထွက်တော့တယ်ခက်တာဟိုဟုတ်ကလားရုပ်သေးရုပ်မြကျိုးစွမ်းအားကျိုး ယက်သွားထိုင်လျောင်းတာဆိုဒါဖြင့်ဤရုပ်ခန္ဓာကိုယ်ကြီးအစုကြီးကတော့ဘာရဲ့စွမ်းအားနဲ့ရပ်သွားထိုင်လျောင်းရတော့ရုံး စိတ်ရဲ့စွမ်းအားကြောင့်ရပ်သွားထိုင်လျောင်းရတယ်ဟုတ်ကဲ့လားယန္တံသုဒ္ဓဝသေနေဝစိတ်တသုဒ္ဓဝသေနိတံပယုတ်တံကာယယန္တံဝယာတိထာတိနိတိရတိယန္တံယုတ်သေးယုတ်သည်သုဒ္ဓဝသေနေဝကျိုးဤအစွမ်းအဖြင့်သာလင်ယာတိယသွားဤထာတိယဤနိတိရတိထိုင်ဤဧဝမေဝဤအတူသာလင် အယံပိဣဒံပိကာယယန္တံဤရုပ်အစုကြီးဆိုတဲ့ယန္နယရုပ်သည်လည်းပယုတ်တံစိတ်နှင့်လေတို့ခြင်းအတ္တိရှိသောစိတ်တဝသေနစိတ်ရစွမ်းအပြင်ယာတိသွားဤထာတိယဤနိတိရတိထိုင်ဤဟောဒီယုံစုကြီးဟာလည်းပဲစိတ်နဲ့လေပေါင်းပြီးတော့ လှုပ်ရှားလှုပ်ပြလိုက်တဲ့အခါကျတော့တဲ့သွားတယ်လာတယ်ရက်တယ်ထိုင်တယ်ဆိုတာဖြစ်တော့တာပဲတဲ့တကယ်တော့ဒီရုပ်စုကြီးမှာသွားတလာတထိုင်တတ်တဲ့တတ္တိမရှိပါဘူးသွားခြင်းလာခြင်းထိုင်ခြင်းကိုပြုလုပ်တတ်တဲ့ပုဂ္ဂိုလ်တ attva လည်းမရှိပါဘူးတဲ့ဘယ်ဤအစွမ်းအားနဲ့ပဲလှုပ်ရှားသွားလာနေရတဲ့ဒါကြောင့်မလို့ဤယုတ်ကိုကဤယုတ် စိတ်စွမ်းအားရပ်သွားထိုင်လျောင်းပါဤယုတ်ကိုကစိတ်စွမ်းအားရပ်သွားထိုင်လျောင်းပါ ဘာကြောင့်ဘာဖြစ်နေတဲ့သဘောအကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောမျှပဲအကြောင်းကျိုးကင်းပြီးတစုံတရာဖြစ်အောင်ပြုလုပ်တတ်သူပုဂ္ဂိုလ်တ attva ဟုတ်ကဲ့လားကြောင်းကြောင့်ဖြစ်သောကျိုးသဘောမှတ်လို့အမှန်ပါ ကြောင်းညောင်ဖြစ်သောကျိုးသဘောမှတ်လောအမှန်ပါသို့ဘာကြောင့်ဘာဖြစ်နေတာလဲ အကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောမျှပဲအကြောင်းအကျိုးမှတပါပြုလုပ်သူခံစားတတ်သူ ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးဟုတ်ကဲ့လားကောနမဣဋ္ဌသောတတောယောဝိနာဟေတုပစ္စယေအတနောအ ानु ဘာဝေနာတိတ်ထေဝါယတိဝါဝစေကျမ်းဂန်ကဆက်ပြောတယ်နားလည်တယ်မဟုတ်လားရှင်းလို့တော့ အဲဓမ္မနော်ရှင်းနာမတကကြီးရဲ့ထပ်ပြီးတော့ပြောပြအောင်မဲ့ပိုးပြီးနားလဲအောင်ကောနာမဣထသောတတောယောဝိနာဟိတုပစ္စယေအတနောအ ानु ဘာဝေနတိဋ္ဌေဝါယတိဝါဝစေရှင်းရောမဟုတ်လားဟောမရှင်းဘူးလားထပ်ပြောတာတော့မရှင်းသေးပဲနော် မှန်တယ်ရှင်းပါတယ်နားမလဲဘူးဟုတ်တယ်ရှင်းပါတယ်နားမလဲဘူးအင်းသူကဟုတ်လိုက်တာနားထောင်ရတာရှင်းတယ်မဟုတ်လားဒါပဲပဲနားမလဲဘူးအဲယောအကျင့်ပုဂ္ဂိုလ်သည်ဟေတုပစ္စယေစိတ်တိဟုသောမူလအကြောင်း လှုပ်ရှားရွေရှားမှုလေဒီဟုသောတဆင့်ကံအကြောင်းတို့ကိုဝိနာဖယ်ထား၍အတ္တနောအနုဘာဝေနမိမိ၏စွမ်းဤတတ္တိဖြင့်တိတ်ထေဝါယမူလီယညာအာယတိဝါဝဇေသွားမူလီသွားညာအာသောစိတ်ဒီဟုသောမူလအကြောင်း လှုပ်ရှားရွေရှားမှုလေသည်ဟုသောတဆင့်ကအကြောင်းတို့ကိုပြကျင်ထား၍မိမိ၏စွမ်းအားတတ္တိဖြင့်ွားနိုင်တယ်ဆိုတဲ့ထိုပုဂ္ဂိုလ်သည်ကောနာမအဘယ်မြည်သောတ attva ပါပေနည်းတဲ့ဘယ်နဲ့လဲရှင်းလားရှင်းတယ်နော်ပါတယ်တော့မပါရွေရှားမှုဆိုတဲ့ဝါရောလဲမပါပဲနဲ့ ကိုယ်စွမ်းအားသတ္တိနဲ့သွားနိုင်ရနိုင်နဲ့ဆိုတဲ့ပုဂ္ဂိုလ်မျိုးဆိုတာဘလို့ပုဂ္ဂိုလ်မျိုးပါလိမ့်မလဲတဲ့လောကမှာအဲ့ဒီပုဂ္ဂိုလ်မျိုးရှိရင်လက်ညှိုးထိုးပြစမ်းပါတဲ့ဘယ်နဲ့လဲမရှိဘူးလားဒါဖြင့်ဘလို့ပုဂ္ဂိုလ်မျိုးလဲဆိုတာရှိတာပြောတာလားမရှိတာပြောတာမရှိဘူးတဲ့ကြောင်းကြောင်းဖြစ်သောကျိုးသောမှတ်လောအမှန်ပါ အကြောင်းကင်းညာဒီနေရာမှာအကြောင်းဆိုတာပါလဲစိတ်တည်းဟူသောအကြောင်းရွေရှားမှုလေတည်းဟူသောအကြောင်းအဲ့ဒီအကြောင်းနှစ်ကြောင်းမပါဘဲနဲ့များသွားနိုင်ရနိုင်ထိုင်နိုင်မှမလားဒါကြောင့်မလို့လေလေမလျှောက်လို့မလို့လေဖြတ်နေတဲ့လူတွေဘလို့ကြီးဖြစ်နေလဲတုံလုံးကြီးမဟုတ်လားထိုင်နိုင်ရဲ့လားသွားနိုင်ရဲ့လား အကြောင်းနှစ်ကြောင်းမှတစ်ကြောင်းချို့နေတာတစ်ကြောင်းတော့အရှိသားပဲမဟုတ်ဘူးလားဘယ်အကြောင်းချို့တဲ့ပြီးဘယ်အကြောင်းရှိနေတော့စိတ်အကြောင်းတော့ရှိပါရဲ့လေးအကြောင်းချို့တဲ့နေတယ်အကြောင်းနှစ်ကြောင်းမပြောနဲ့တစ်ကြောင်းကြောင်းချို့တဲ့ရမယ်မလုံနိုင်မရှားနိုင်မသွားနိုင်မလားနိုင်မထိုင်နိုင်တော့ဘူးတဲ့ဒါကြောင့်အကြောင်းကင်ညာ ကိုယ်စွမ်းအားရသွားထိုင်သူမရှိပါအကြောင်းကင်ညာကိုယ်စွမ်းအားရသွားထိုင်သူမရှိပါ 杨主任嘛。 တိုင်းတာသိပြီဆိုတော့တစုံတရာကိုပြုလုပ်တတ်တယ်တည်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တရှိတယ်လို့မြင်မလားမရှိဘူးလို့မြင်မလားရှိပါဘူးအဲ့တော့မရှိဘူးလို့မြင်သည်ဘာပဲရှိတယ်လဲဆိုတော့အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်ပြနေကမျှပဲမမြင်မိဘူးလားပစ္စယပရိက္ခဟာညာအကြောင်းနဲ့အကျိုးသိတဲ့ညာသမ္မဒသနာအမှန်တိုင်းသိတာဓမ္မထိတိညာလို့လည်းခေါ်တယ် အကြောင်းသဘာဝကိုအကြောင်းကျိုးသဘာဝကိုသိတဲ့ဉာဏ်တဲ့အဲ့ဒီဉာဏ်ဖြစ်ပေါ်လာလို့ပြုလုပ်ပေသူ ပုဂ္ဂိုလ်တ attva အတ္တဆိုတာတည်မြဲနေလျက်မရှိ အခုမရှိဘူးဆိုတော့ရှိကလည်းမရှိခဲ့ဘူးနောက်လည်းပဲရှိမှမဟုတ်ဘူးဒါဖြင့်ဘာတွေပဲရှိမလဲဆိုတော့ရှိကလည်းပဲအကြောင်းအကျိုးဆက်သွယ်ဖြစ်ပြနေတဲ့ယုံနာအစင်မြပဲရှိတယ်အခုလည်းပဲအကြောင်းအကျိုးဆက်သွယ်ဖြစ်ပြနေတဲ့ယုံနာအစင်မြပဲရှိတယ်နောင်လည်းပဲ အကြောင်းကျိုးဆက်သွယ်ဖြစ်ပြနေတဲ့ယုံနာအစဉ်မြပဲရှိမယ်ဒီလိုသဘောပေါက်ပြီဆိုတဲ့အခါကျတော့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိလွတ်မသွားဘူးလားလွတ်သွားရင်ဒီဒိဋ္ဌိရှိမှသာလင်ဖြစ်နိုင်တဲ့ကိလေသာတွေကိုဖြစ်အောင်မလားမဖြစ်တော့ကိလေသာငြိမ်းတော့ဆင်းရဲမငြိမ်းဘူးလားကင်္ခာဝိတရဏဝိတ္တုတဲ့ပြုလုပ်တတ်သူတည်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တ ရှိများရှိလေသလားလို့ယုံမှားတန်ရရှင်းသွားအောင်ပယ်ဖြောက်လွန်မြောက်သွားခြင်းကြောင့်စင်ကြယ်သွားတဲ့ဝိတ္တုဒ္ဓိကင်္ခာဥဒရဏဝိတ္တုဒ္ဓိဟုတ်ကဲ့လားကင်္ခာဥဒရဏဝိတ္တုဒ္ဓိပြီးသွားပလားဒါဖြင့်ဟမ်မပြီးသေးပါဘူးဗျာနောက်လာလဲအောင်မပွဲနှစ်ရက်လုံး10ရက်လောက်လားမသိဘူးနော်ယောဂီတို့ဟာ